သီလသမာဓိပညာသီလတိတ်္ခာသီလအကျင့်သမာဓိတိတ်္ခာသမာဓိအကျင့်ပညာတိတ်္ခာပညာအကျင့်သီလတိတ်္ခာသီလအကျင့်ဆိုတာ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအာဇီဝဓမ္မကသီလ ယဟန်တော်တို့ရဲ့229သွဲသောသီလသိက္ခာပုဒ်တွေအဲ့ဒါတွေဖြည့်ကျင်တယ်ဆိုလို့ရှိရင်သီလအကျင့်ကျင့်ကိုကျင့်သီလတွေပြည့်စုံစင်ကြယ်တယ်တမာရီအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်တဲ့အကျင့်စိတ်ဟာ မိမိထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေပြီးတော့တခြားတခြားအာယုံတွေမလွင်မသွားမပြတ်မပြေတော့ထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေအောင်ကျင့်တာကိုသမာဓိအကျင့်ပညာအကျင့်ဆိုတာကတော့ ယုတ်သဘောနာမ်သဘောထိုးတွင်သိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးထိုးတွင်သိတဲ့မေဖို့ပညာအဲ့ဒီပညာနှစ်ပါးရအောင်ကျင့်တာကိုပညာအကျင့်လို့ခေါ်တယ် ယုံနာတို့မှာရှိတဲ့အနိစ္စဒုက္ခအနတ္တမမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကိုသိအောင်သိတာကဝိပဿနာပညာအဲ့ဒီဝိပဿနာပညာတစ်စင်းနဲ့တစ်စင်းရင့်သွားပြီလို့ဝိပဿနာပညာကုံဆုံးသွားတဲ့အခါကျတော့ အရိယသစ္စာ၄ပါးထိုးထွင်းသိတယ်အရိယသစ္စာ၄ပါးထိုးထွင်းသိတဲ့ပညာကတော့မက်ဖို့ပညာအရိယသစ္စာ၄ပါးတော့ယောဂီတို့သိထားတယ်မဟုတ်လားဘာတွေပါလိမ့်မလို့ ဒုက္ခသစ္စာဆိုတာဘာကိုပြောတာတော့ဆင်းရဲအမှန်တရားဟုတ်ပြီအဲ့ဒီဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲဟုတ်ကဲ့လားဥပါဒာနဲ့ခန္ဓာ၅ပါးမဟုတ်ဘူးလားဟမ် ယုံနဲ့နံလားဥပါဒာနဲ့ခန္ဓာ၅ပါးလားဟမ်အတူတူပါပဲခင်ဗျာဘယ်လိုတူတော့ယုတ်ဆိုတာဘာကိုပြောတာလဲခန္ဓာကိုယ်နဲ့ဆက်သမျှယုတ် ဟုတ်လားသူ့ကိုဘာခန္ဓာခေါ်လဲရူပခန္ဓာနန္တရားက၄မျိုးရှိတယ်နန္တရားက၄မျိုးရှိတယ်၄မျိုးရှိတာမဟုတ်နန္တရားကို၄စုခွဲလိုက်တယ်မြတ်စွာဘုရားက နန္တရားကိုတော့53ပါးရှိတယ်လို့ပြောတာ53ပါးနန္တရားတေပညာသတဲ့တေဆိုတာက3ပညာသဆိုတာ90တေပညာသ93လို့53ဆိုတာ စိတ်ကတခုစိတ်ရဲ့အဖော်က52ခုပေါင်းတော့53စိတ်ကအသေးစိတ်ခွဲလိုက်လို့ရှိရင်တော့89ခုရှိတယ်တဲ့အသေးစိတ်ခွဲလိုက်လို့ရှိရင် 89ပါးရှိတယ်တဲ့ဒါပေတဲ့သဘောတူရပေါင်းလိုက်တော့စိတ်ဆိုတာသိတဲ့သဘောသာဖြစ်တဲ့အတွက်တဲ့သိတဲ့သဘောတစ်မျိုးအနေနဲ့ဆိုလို့ရှိရင်စိတ်ဟာတစ်ခုတည်းပဲသိတဲ့သဘောတစ်ခုအနေနဲ့ဆိုတစ်ခုတည်းပဲဒါကြောင့်မလို့စိတ်ကိုတစ်ခုလို့ယူတဲ့အခါအဲ့ဒီသိတဲ့သဘောလေးတစ်ခုအနေနဲ့သာယူတယ် စိတ်ကတခုတဲ့စိတ်ရဲ့အဖော်က52ခုစိတ်ရဲ့အဖော်ဆိုတော့စိတ်ဖြစ်တဲ့အခါလိုက်ပြီးတော့စိတ်နဲ့အတူဖြစ်တာပြောတာပေါ့သိတာလေးဖြစ်လိုက်တာနဲ့သူ့အဖော်တွေကနောက်ကပါလာတယ် လမ်းပေါ်ကမော်တော်ကားသံကြားလိုက်တာနဲ့ကြားတယ်ဆိုတော့အတိလေးမဖြစ်ဘူးလားအတိလေးဖြစ်လိုက်တာနဲ့ပဲနောက်ကအဲ့ဒီမော်တော်ကားသံကိုမှတ်လိုက်တာ မပါဘူးလားမော်တော်ကားသံကြားလို့ခံစားလိုက်တာ မပါဘူးလားမလေးနော်ကားသံကြီးရတယ်နော်ဆူလိုက်တာမဟုတ်ဘူးလားအဲ့ဒါခံစားရမဟုတ်လားခံစားရပါလား ခံစားရပါလာတော့ကားတန်ကြာလို့မလို့ဆူလို့မကြိုက်တဲ့အခါကျတော့ဒေါသပါမလာဘူးလားအဲ့ဒါလိုစိုက်ပြီးဖြစ်စိတ်ကတစုံတခုကိုသိပေးလိုက်တာနဲ့နောက်ကသူ့ဖော်တွေကပါလာတယ်ဒါကြောင့်သူ့ဖော်တွေကို စိတ်ရဲ့အဖော်လို့ခေါ်တော့ပါဠိလိုစေတသိက်လို့ခေါ်တယ် စေတသိကသူသူပါဠိကစေတသိကကိုစေတသိက်လို့အတန်ထွက်တယ်မြန်မာကအဲတော့စိတ်ရဲ့အဖို့ဆိုတာမြန်မာလို့ဆိုပါတော့ဒုက္ခပါလားဟောဗျာ စိတ်ရဲ့အဖော်မြန်မာမြန်မာလို့ဆိုပါလေဂိုင်တဲ့တဲ့ပြောမှာပါဠိလို့ဆိုရင် စေတသိကလို့ခေါ်တယ်မြန်မာလို့ဆိုပါတော့စိတ်ရဲ့အဖော်ဒါပြင်အဲ့ဒီစေတသိကကိုမြန်မာအတန်တွဲနဲ့ဘယ်လိုထွက်မလဲ ဟမ်စေတသိက်ဟုတ်ကဲ့လားစေတသိက်ရဲ့စေတသိကရဲ့စိတ်ရဲ့အဖော်ရဲ့အတူတူပဲမဟုတ်လားဟုတ်ကဲ့လားအင်္ဂလိပ်လို့ဆိုလို့ရှိရင် mental concomitant လို့သုံးတယ်ဟုတ်ရဲ့လားအဲဘယ်လိုသုံးတော့ဟဲ့ဘယ်လိုသုံး mental concomitant လို့သုံးတယ်ဒါပေမဲ့လို့ mental associate လို့လည်းသုံးလို့ရတာပဲဟုတ်ကဲ့လားစိတ်ရဲ့ဖို့စေတသိက်ဘယ်နှခုရှိလဲ52ခုသူကဘာဖြစ်မှဖြစ်တာတော့စိတ်ဖြစ်မှဖြစ်တာပဲစိတ်မဖြစ်ရင်တော့ तू ကဖြစ်လို့မရဘူးဟုတ်ကဲ့လား အဲ့တော့စိတ်ကတခုသူ့ဘောက52ခုပေါင်းတော့အဲ့ဒါကိုနန္တေပညာသလို့တော့သုံးတယ်နန္တေပညာသနန္တရား53ပါးတဲ့ဘယ်လိုသုံးလဲနန္တရား တေက3ပညာသားက90ပေါင်းတော့နန္တရားဘယ်နှခုရှိလဲအဲ့ဒီနန္တရား53ကိုမြတ်စွာဘုရားက၄စုခွဲလိုက်တယ်၄စုခွဲလိုက်တယ်တစုကစိတ်ပေါ့စိတ်ကတစု သိတာလေသိုံလေစိတ်ကသိုံလေးရဲ့နော်လိုခြင်းသလားဟုတ်ကလားစိတ်ကမလိုခြင်းဘူးလားသိုံလေးရဲ့လိုချင်တာပါတော့အဲစေတသိက်ဟုတ်ကဲ့လားစိတ်ကသိတယ်စိတ်ဆိုးတာက စေတသိက်ဟုတ်ကဲ့လားစိတ်ကသိတယ်ပြင်းတာကဘာစေတသိက်တော့ဌိနမိတ်တာဟုတ်ကဲ့လားပြင်းတာကဌိနမိတ်တာယောဂီရဲ့မဟာမိတ်ဟုတ်သလားယောဂီရဲ့မဟာမိတ်ဒီတော့အဲ့ဒီ နန္တေပညာတနန္တရား53ပါးကိုစိတ်ကတစုစုလိုက်တယ်စေတသိက်52ထဲကခံစားမှုကိုတစုခွဲလိုက်တယ်ဒီတိုင်းဒီတိုင်းလိုက်မှတ်တဲ့မှတ်သားမှုမှတ်တယ်ဆိုတာအခုရှုမှတ်တာပြောတာမဟုတ်ဘူးမှတ်မိနေအောင်မှတ်တဲ့အမှတ်ပြောတာ အဲမှတ်မိနေအောင်မှတ်တဲ့အမှတ်အသိညာခေါ်တယ်အဲ့ဒါကတစုအဲစေတသိက်တွေကဘယ်နှစုရသွားဘာပါတော့ခံစားမှုရဲ့မှတ်သားမှုရဲ့ကြံတဲ့90ကတစုကြံတဲ့90ကတစု ခံစားမှုကဝေဒနာမှတ်သားမှုကပညာဉာဏ်နဲ့90ကသင်္ခါရလို့90လုံးကိုရောခေါ်လိုက်တယ်စကလုံးတစ်ခုတည်းနဲ့90လုံးနာမည်တက်ပြလိုက်တယ်စကလုံးတစ်ခုတည်းနဲ့90လုံးနာမည်တက်ပြလိုက်တယ် အဲဒါစေတသိက်ကဘယ်နှစုတော့သုံးစုပါပါလဲဝေဒနာတင်ညာသင်္ခါရသင်္ခါရထဲမှာစေတသိက်ဘယ်လောက်ပါတော့ဟုတ်ကဲ့လားဒီတော့နန္တရားဘယ်နှစုလဲ ဟမ်လေးစုလားဘယ်ဘယ်လိုလဲပြောသမအောင်စိတ်ကတစုဝေဒနာခံစားမှုကတစုသိညာမှတ်သားမှုကတစုသင်္ခါရ ဝေဒနာတော့ခံစားမှုလို့ဘာသာပြန်တယ်တင်ညာတော့မှတ်သားမှုလို့ဘာသာပြန်တယ်ဟုတ်ကဲ့လားသင်္ခါရကြတော့ဘယ်လိုဘာသာပြန်တော့ဟမ်ဘာလဲပြုပြင်စိတ်ဆော်မှုဘာတွေများ ပြုပြင်ပေးနေလဲ စေစောပြုလုပ်အားထုတ်မှုသင်္ခါရသင်္ခါရမှာအဓိပ္ပာယ်၃မျိုးရှိတယ်သင်္ခါရဆိုတာစိတ်ဆော်တယ်တဲ့လှုံ့ဆော်တယ်တိုက်တွန်းတယ်လို့ခေါ်တယ်နောက်ပြုလုပ်တယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲအာထုတ်တယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ် ဒါကြောင့်မို့စေစောပြုလို့အာထုတ်မှုသင်္ခါရကိုအဲ့ဒါလိုပတ်သက်ပြန်လိုက်တော့လိုအပ်တာအကုန်လုံးပါရောပေါ့လေဒီတော့ခံစားမှုဝေဒနာကတစုမှတ်သားမှုတင်ညာကတစု စေဆောပြုလုပ်အာထုတ်မှု သင်္ခါရကတစုစေတသိက်ပဲနှစုလဲသုံးစုစိတ်ကတစုဆိုတော့နန္တရားပဲနှစုလဲအဲ့ဒါကိုနံခန္ဓာ၄ပါးလို့ခေါ်တယ်ခန္ဓာဆိုတာအစုတရားပြောတာခန္ဓာဆိုတာအစုတရားပြောတာဒါကြောင့်နံအစုတရား၄ပါး နာအစုတရား၄ပါးဆိုတာနာခန္ဓာ၄ပါးဟုတ်ကဲ့လားနာခန္ဓာပဲနှစ်ပါးတော့နာအစုတရားဟုတ်ကဲ့လားဒီတော့နာခန္ဓာ၄ပါးကဘယ်ဟာတွေလဲစိတ်ဝေဒနာသင်ညာ သင်္ခါရဟုတ်ကဲ့လားအဲ့တော့အစုဆိုတဲ့စကားလုံးနဲ့တွဲလိုက်ရဲ့အစုဆိုတဲ့စကားလုံးရဲ့ပါဠိကဘာလဲခန္ဓာဟုတ်ကဲ့လားခန္ဓာဆိုတော့စိတ်ခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဟုတ်ကလား စိတ်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာစိတ်ခန္ဓာတော့စိတ်ခန္ဓာအမှန်ပဲဒါပေမဲ့လို့ခန္ဓာနဲ့တွဲတဲ့အခါကျတော့တခြားစကလုံးနဲ့တွဲလိုက်တယ်စိတ်လို့အဓိပ္ပာယ်ရတဲ့တခြားစကလုံးဝိညာဏဆိုတာစိတ်ပဲသိတာပဲဝိညာဏဆိုတာသိတဲ့သဘောပဲ စိတ်တန်တဲ့အိဗယ်အတူပဲအဲ့တော့ခန္ဓာနဲ့တွေ့တဲ့အခါကျတော့ဝိညာဏပဲသုံးတယ်ဝိညာဏခန္ဓာဝိညာဉ်နဲ့ခန္ဓာလို့သုံးတယ်စိတ်တရားအစုစိတ်တရားကသိတဲ့သဘောအနေနဲ့တော့တခုတည်းပဲ ခွဲလိုက်တော့ဘယ်လောက်များရစိတ်တစ်ခုရုပ်90ဆိုတာမကြဘူးလားအဲစိတ်ကတစ်ခုရဲရဲတဲ့စိတ်ကတစ်ခုရဲရဲတဲ့ရုပ်က90တဲ့ဟုတ်လားဟုတ်တာပဲလို့လဲဟမ် စိတ်တစ်ခုယုတ်90ဆိုတာဘာပြောတာတော့တစ်ခုယုတ်တယ်ဆိုတာတစ်ခုယော့နေတာပေါ့မဟုတ်လားအဲ့တော့စိတ်တစ်ခုယော့နေတော့90ရှေးကဆရာတွေကလည်းတော့ကက္ကတတစကလုံးသုံးမှသုံးတတ်ပြီနော်อืม တို့တို့ဆိုလို့ရှိရင်ဒီစကလုံးသုံးဖို့ရတဲတရိယာမှာမဟုတ်ဘူးသူကလွယ်လွယ်လေးနဲ့ကိစ္စပြီးတော့စိတ်တစ်ခုရုပ်90အဲ့တော့90ကနေတစ်ခုရော့နေတဲ့စိတ်တဲ့အဲ့တော့98ခုပေါ့ဟမ်89လားတစ်ခုရော့တယ်ဆိုတော့89ပေါ့ဟုတ်လား အဲ့တော့စိတ်ကခွဲလိုက်တဲ့အခါကျတော့89ရတယ်တဲ့စိတ်တစ်ခုယုတ်90စိတ်တစ်ခုယုတ်90လားစိတ်တစ်ခုယုတ်90လားတစ်ခုယုတ်90နော်ဒီတော့အဲ့ဒီ89လုံးကိုပေါင်းပြီးရေတွက်လိုက်တဲ့အခါကျတော့ဘယ်လောက်ရလဲ ဩတခုပဲပေါ့မဟုတ်လားပေါင်းလိုက်ပါတယ်ဆိုမှပဲပေါင်းလိုက်တော့ဘယ်လိုရတခုပဲသိတဲ့သဘောလေးပဲဟုတ်ကဲ့လားဘာသဘောလဲတော့အဲသိတဲ့သဘောအနေနဲ့သဘောတူတယ်ဒါကြောင့်ပေါင်းလိုက်တော့တခုပဲเนาะအဲ့တော့အဲ့ဒီစိတ်တခုကဝိညာဉ်နဲ့ခန္ဓာ သိမှုတရားအစုဝိညာဏကသိခန္ဓာကအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဟုတ်ပြီလားနောက်ခံစားမှုဝေဒနာကခံစားခန္ဓာကအစုဝေဒနာခန္ဓာဘယ်လိုဘာသာပြမလဲ ခံစားမှုတရားစုပညာကမှတ်သားတာခန္ဓာကအစုတင်ညက်ခန္ဓာဆိုတော့မှတ်သားမှုတရားစုသင်္ခါရကစိတ်စောပြုလို့အထုတ်တာခန္ဓာကအစုသင်္ခါရခန္ဓာစေစောပြုလို့အာထုံမှုတရားအစု အဲ့တော့နာအစုတရားဘယ်နှပါဟုတ်ကလားရုပ်အစုတရားကရောတပါအလုံးပဲနှစ်ပါဟုတ်ကဲ့လားအစုတရား၅ပါဟုတ်ပလားယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာ မှတ်သားမှုတရားအစုသိဉ္ဇေခန္ဓာစေစောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာအဲတော့ရုပ်ရှိသမျှနာမ်ရှိသမျှပါသွားပြီလားအဲ့ဒါကိုဘာသစ္စာလို့ခေါ်တော့ဒါကြောင့် ဒုက္ခသစ္စာဆိုတာယုံနဲ့နာလို့လည်းပြောတော့မှန်တယ်ဒုက္ခသစ္စာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးလို့ပြောလဲမှန်တယ်ဟုတ်ကဲ့လားခန္ဓာ၅ပါးကဲလိုက်စို့ခန္ဓာ၅ပါးအစုတရားဆိုသည်မှာအစု ယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုတင်ညက်ခန္ဓာစေစောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာတို့ဖြစ်ပါသည် န္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာ၅ပါးအစုတရားဆိုသည်မှာဆိုယုတ်တရားအစုရူပခန္ဓာခန္ဓာ သိမှုသိမှုတရားအစုပြန်ဆို တစ်ခေါက် ပြောကြတယ်ဒါပေမဲ့ပါဠိကျမ်းဂန်ထဲမှာသင်္ခါရဟာပြုပြင်မှုဆိုတဲ့အဓိပ္ပာယ်မပါပါဘူးမရှိဘူးပြုလုပ်မှုပဲပါတယ်အဘိသင်္ခရောတိတိသင်္ခါရောဆိုတာပြုလုပ်တာသင်္ခါရအဲ့ဒီသင်္ခါရကနည်းနည်းလေး သတိထားရတယ်သင်္ခါရခန္ဓာမှာသင်္ခါရကိုတော့စေတနာခေါ်တဲ့စေဆော်မှုကိုခေါင်းတက်ပြီးတော့သင်္ခါရလို့ခေါ်လိုက်တာစေတနာခေါ်တဲ့စေဆော်မှုသူ့ကိုခေါင်းတက်ပြီးသင်္ခါရခန္ဓာ သင်္ခါရလို့ခေါ်လိုက်တာကြားဘူးမှာပေါ့စေတနာဟံဘိက္ခဝေကာမံဝရာမိဘိက္ခဝေခြေသားခြေသမီးတို့စေတနာစိတ်ဆော်တဲ့စိတ်သဘောလေးကို ကမ္မံကံအလုတ်ဟူ၍ အဟံဝါဝဒါမိငါဖျားဟောတော်မူ၏စိတ်ထဲမှာပါတဲ့စိတ်ဆိုတဲ့သဘောလေးကိုအလောက်ကံလို့ငါဖျားမိတ်တယ်တဲ့ကံဆိုတာအလုတ်ပြောတာကုသိုလ်ကံဆိုတာအပြစ်ကင်းတဲ့အလုတ်အကုသိုလ်ကံဆိုတာအပြစ်မကင်းတဲ့အလုတ်အဲ့ဒီအလုတ်ဆိုတာတဲ့ စိတ်ထဲမှာရှိတဲ့စေဆိုတိုက်တွန်းတတ်တဲ့သဘောစေတနာအဲ့ဒါကိုအလုတ်လို့ခေါ်တယ်တဲ့ကံလို့ခေါ်တယ်။ဘာကြောင့်လဲလို့ဆိုတော့ကောင်းတဲ့အလုတ်ဖြစ်ဖြစ်မကောင်းတဲ့အလုတ်ဖြစ်ဖြစ်အလုတ်ဖြစ်မြောက်တာဒီစေတနာပါမအလုတ်ဖြစ်မြောက်တယ်။စေတနာမပါရင်အလုတ်မဖြစ်မြောက်ဘူး စေတနာဆိုတာစေစော်တယ်လှုံ့ဆော်တယ်တိုက်တွန်းတယ်လို့ဒီလိုအဓိပ္ပာယ်ရအလုံးမဖြစ်ဖြစ်အောင်တိုက်တွန်းပေးနေတာအလုံးမဖြစ်ဖြစ်အောင်တွန်းပေးနေတာအဲ့ဒါစေတနာပဲဒါဒါနစေတနာတဲ့ လှူပြက်အောင်အဲ့ဒီစေတနာကတိုက်တွန်းတယ်အဲ့ဒီစေတနာကတိုက်တွန်းတဲ့လှုံ့ဆော်တဲ့လှူတဲ့စိတ်ကိုလှုံ့ဆော်တဲ့စေတနာကအာသေးနေသေးရင်မလှူပြစ်သေးဘူးလှူတော့လှူခြင်းသလိုလိုပဲမဟုတ်ဘူးလား သူတော့လူချင်းတယ်လို့လို့ပဲဒါပေမဲ့လို့တွန့်ဆုပ်တွန့်ဆုပ်နဲ့အဲ့တော့လူပြည့်လားလူပြည့်ပါဘူးဗျာဘာကအာသေးနေလို့တော့အဲစိတ်ဆော်မှုတိုက်တွန်းမှုကအာသေးနေလို့ဟုတ်ကဲ့လားစိတ်ဆော်မှုတိုက်တွန်းမှုအာကောင်းလာမှပဲလူပြည့်တယ်လူတယ်ဆိုတဲ့အလုံးလုံးဖြစ်တယ်အဲ့တော့အဲ့ဒီအလုံးလုံးဖြစ်ဖို့အကြောင်းဟာဘာလို့လဲ အဲဒါကြောင့်မြတ်စွာဘုရားကစေတနာကို အလုံးလို့မိန်တာဟုတ်ကဲ့လားစေတနာကိုဘာလို့မိန်လဲအလုံးအလုံးဆိုတာကံဟုတ်ကဲ့လားအလုံးဆိုတာဘာလဲကောင်းတာလုပ်လည်းပဲကောင်းတဲ့စေတနာကအာကောင်းအင်ကောင်းတဲ့စိတ်ဆိုတိုက်တွန်းမှကောင်းတာလုပ်ဖြစ်တယ် မကောင်းတာလုပ်လဲမကောင်းတဲ့စေတနာကအင်ကောင်းအာကောင်းတဲ့စိတ်ဆိုတိုက်တွန်းမှမကောင်းတဲ့အလုပ်ဖြစ်တယ်မဟုတ်ပေဘူးလားအဲ့ဒီတော့အလုပ်ဖြစ်မြောက်ခြင်းမဖြစ်မြောက်ခြင်းရဲ့ပဓာနာအကြောင်းကဘယ်သူလဲအဲ့ဒါကြောင့်မြတ်စွာဘုရားစေတနာကိုကံလို့ခေါ်တယ်အလုပ်လို့ခေါ်တယ်လို့မိန့်တာအဲ့တော့စေတနာမှာ အလုတ်ဖြစ်အောင်စေစောတိုက်တွန်းတတ်တဲ့သဘောရှိတယ်ဒါကြောင့်သူ့ကြောင့်အလုတ်ဖြစ်တဲ့အတွက်သူ့ကိုပဲအလုတ်လုတ်တဲ့တရားလို့ခေါ်တယ်အလုတ်လုတ်တဲ့တရားဆိုတာသင်္ခါရအဲ့ဒါကိုပဲစေတနာကိုပဲစိတ်ဆိုတာကိုပဲသင်္ခါရလုတ်တာကိုပဲသင်္ခါရလုတ်တယ်ဆိုတာ အာမထုတ်ဖ ೇನೆ လုပ်လို့ရလားမရပါဘူးဒါကြောင့်မလို့အာထုတ်တာလဲသင်္ခါရအဲ့ဒီစိတ်စော်တယ်ပြုလုပ်တယ်အာထုတ်တယ်ဆိုတဲ့အဓိပ္ပာယ်ဟာစေတနာရဲ့အဓိပ္ပာယ်လေးကြီးပဲစေတနာရဲ့သဘောတွေကြီးပဲဒါကြောင့်စေတနာပါမပဲအလုတ်ဖြစ်တဲ့အတွက် စေတသိက်တွေကစေရနာပါမပဲမှတ်သားတယ်စေရနာပါမပဲခံစားတယ်စေရနာပါမပဲစိတ်ဆိုးတယ်စေရနာပါမပဲလိုချင်တယ်အဲ့ဒါလိုဖြစ်တဲ့အတွက်စေရနာကိုခေါင်းတက်လိုက်တယ်စေရနာရဲ့နာမည်ကသင်္ခါရသင်္ခါရစေဆောပြုလုပ်ခြင်းအထုတ်ခြင်း အဲ့ဒီစေတနာရဲ့သင်္ခါရဆိုတဲ့နာမည်ကိုခေါင်းတက်ပြီးတော့ကြံတဲ့49ပါးစေတသိက်တွေကိုလည်းသင်္ခါရခန္ဓာလို့ဆိုလိုက်တာဟုတ်ကဲ့လားအဲဥသန်းရွှေအစိုးရဆိုသဖြင့်ဘသူတွေပါကုန်တော့အားလုံးဆိုတော့ဘာအားလုံးတော့ဟမ် သူ့အဖွဲ့သားတွေသူ့အဖွဲ့သားတွေဆိုတာတပ်မတော်ကြီးတစ်ခုလုံးလားပါတယ်အတွင်းမှုပါဟမ်အတွင်းပြုတ်သွားပြီသုံးလည်းပြုတ်သွားပြီနှစ်လည်းငုတ်သွားပြီ တစ်ကလည်းတဲတယ်ပဲကြံတော့တယ်ဒါဥတန်းရွှေအစိုးရလို့ဆိုလိုက်တဲ့ဖြင့်သူ့ဝန်ကြီးအဖွဲ့အကုန်လုံးပါမသွားဘူးလားပါသွားတယ်အဲ့ဒီတိုင်းပဲစေတနာရဲ့နာမည်သင်္ခါရလို့ဆိုလိုက်တဲ့ဖြင့်သူနဲ့သတ္တမြသူလုံးမှဖြစ်တဲ့စေတသိက်တွေအားလုံးဟာ ပါသွားရောဟုတ်ကဲ့လားဒုတိယကလည်းဘယ်ရောက်လဲအေးသင်္ခါရအေးသင်္ခါဥပမာဥပမာယမိတေကိစေအထံဇာနာတိပန္တိတာတဲ့ဣဒာဤလောက၌ဧကိစေပန္တိတာတချို့ပညာရှိတို့သည်တဲ့ဥပမာယဥပမာကောင်းကောင်းဖြင့် အဋ္ဌာနဲ့ဒိဗ္ဗေကိုဇာနန္တိသိကြကုန်၏တဲ့ဥပမာကောင်းလို့ရှိရင်ဒိဗ္ဗေတစ်ခါတည်းပေါက်သွားတာပဲတဲ့အခုပေါက်လားဥပမာကောင်းလို့နော်ဥပမာကောင်းလို့ဘာခန္ဓာတဲ့သင်္ခါရခန္ဓာဟုတ်ကဲ့လားကိုင်းဆိုသမောခန္ဓာ၅ပါးအစုတရားဆိုသည်မှာ ဒီယုံနာနှစ်ပါးခန္ဓာ၅ပါးကဘာသစ္စာဆင်းရဲအမှန်တရားဟုတ်လားဆင်းရဲအမှန်တရားအဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကတော့ဘယ်သူလဲသမုဒိယသစ္စာဆိုတော့ဘာပြောတာလဲ လူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏဟုတ်ကဲ့လားတဏဆိုလဲဟုတ်လောဘဆိုလဲဟုတ်ဟုတ်ကဲ့လားလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏလို့ခေါ်တဲ့လောဘဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သူကြောင့်ဆင်းရဲတွေဖြစ်နေတာပဲတဲ့ ဟုတ်ပါမလားပိယတောဇာယတိသောကောပိယတောဇာယတိပိယပိယတောဝိပမုတ်တတနတ္ထိကုသောနတ္ထိသောကောကုတောပိယပိယတောချစ်ခင်နှစ်သက်တတ်မဲ့ခြင်းကြောင့်ဇာယတိသောကောစိုးရိမ်မှုဆွေးမှုဖြစ်ပေါ်ရ၏ စိုးရင်ရဘူးဆွေးရတယ်တဲ့ဘာကြောင့်လဲချစ်လို့တဲ့ဟုတ်တယ်မဟုတ်လားချစ်တယ်ဆိုတာဒေါသပြောတာမဟုတ်လားမှန်ပါဩချစ်တယ်ဆိုတာဒေါသတဲ့ဟမ်လောဘဟုတ်ကဲ့လားအဲ့ဒီချစ်ချင်းဆိုတဲ့လောဘရှိပြီဆိုလို့ရှိရင်နော် စိုးရိမ်ပူဆွေးမှုဆိုတဲ့ဒုက္ခရောက်ပြီးသိကြတယ်ပေါ့ဟုတ်ဘူးလားသိကြရဲ့လားအဲဒါဖြင့်လူတွေဟာချစ်ကြခင်ကြတာအဲ့ဒီစိုးရိမ်ပူဆွေးမှုဒုက္ခတွေလိုချင်လို့ပေါ့ဟမ်မသိလို့ဟုတ်ပါမလား ဘယ်လောက်ထင်ရှားနေတာမသိပဲနေပါမလားဟမ်ဟမ်ဘိုးဖလံမျိုးမိကိုတို့ကိုကြိုးနဲ့လာပြီမဟုတ်ဘူးလားမသေးကြဘူးလားမိသွားတို့ရင်သိမယ်ဆိုတာသိတာပဲဒါမဲ့လို့မိအောင်ဝင်းဝင်းလေးလှတာနဲ့မကပ်ဖဲမနေနိုင်ဘူး ဒါနဲ့သွားကတ်လိုက်တယ်ကတ်တာနဲ့သေရောအဲ့ဒီလိုမဟုတ်ဘူးလားအဲရှေးကဆရာတော်ကြီးတွေမိန်ကြတာသိမ့်မှနာပိုးဖလာမျိုးမိကိုတူကိုကျိုးနဲ့လှပြီတဲ့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာနော်ဘာပဲပြောနေနေဒီဒုက္ခလေးတော့ခံကျင်ကြသေးတာပဲနော်ဟုတ်ကလား အေးဒီဒုက္ခလေးကိုခံရင်ညာသေးတာပဲမိုက်တာလားလိမ္မာတာလားမိုက်တာဘောနော်ဒုက္ခလိုက်ရလဲလူမိုက်တယ်နဲ့လူလိမ္မာပဲဟာများမိုက်တယ်များတယ်နော်ဒါကြောင့်ဟိုကကြားဘူးလား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 ပူလောင်ဆင်းရဲနေတာပဲတဲ့ဒါလည်းပဲမမှတ်သေးဘူးနော်မမှတ်သေးဘူးနော်အဲဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနာဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလော့ ဝိရိနှတံရှုမြိုက်တံဖြင့်ဆရံကိလေ လောင်ကျွမ်းကြေအောင် မသေးမနာမအိုးပါခင်တသုံနှင်လျက်ဆောလင်မြန်စွာရှုမြိုက်ပါလော နောင်ခါကာလချိန်လွန်ရဟုနောင်တာတကြီးသင်မကြီးလင်း ဇနီးမယာသမိသားနဲ့လင်သားအိမ်ယာအဖျားပြားကိုငဲ့ကဖင်နေအချိန်၍ကသေပေသင်ကိုဥလိမ့်မည်ဘာလို့ဖို့အချိန်ရွေးနေတာလဲတရားအထုတ်ဖို့ယုံနဲ့နံသိအောင်လုပ်ဖို့အဲ့ဒါအချိန်ရွေးနေတာ ਨੇ ပြန်မှတစ်ဘက်ခါမှနောက်လာမှနောက်နှစ်မှ ဟုတ်ကဲ့လားနေရွှေလာရွှေရက်ရွှေနှစ်ရွှေနဲ့နော်ရွှေနေတာတဲ့အဲ့ဒါနဲ့ပဲနောက်ဆုံးကြတော့ဆရာကြီးကလာခေါ်သွားရနော်အဲ့ဒီကကြတော့နေလို့ရသေးရောနေပါဦးဆရာကြီးအဲ့ဒါတရားလေးတစ်လလောက်အထုတ်ပြရစေဦးရမလားမရဘူး သမီးငယ်ဇနီးငယ်ခင်မွန်းတဲ့ငယ်အမေငယ်အဖေငယ်သားငယ်သမီးငယ်မြီးငယ်မြင့်ငယ်ဟောမြင့်ကြအောင်ကြောင့်ငယ်သေးတာနော်ဟုတ်လားထိမ့်ပြရသေးတော့ဘူးသားတွေသမီးတွေမြီးတွေအလုံးလုံးနိုင်အောင်ဆိုပြီးမြင့်ထိမ့်ပြရတယ်ဟုတ်လားအဲ့ဒါငဲ့တာဟာ နစ်နေတာမဟုတ်ဘူးလားဟုတ်ကဲ့လားဇနီးမယာသမိသားနဲ့လင်သားအိမ်ယာအဖျားပြာကိုငဲ့ကာဖိနေအချိန်၍ကသေပေသင်ကိုဥလိမ့်သည်ဟုတ်လားဟိုအနေကဒီဟာသဘောမတူဘူးလား ဟွတိတ်နေတယ်ဟုတ်လားမတွေ့ဘူးလားကာမဂုံမှောင်တိုက်အိမ်ငိုင်သူတွေလင်းရေမယားရေရှုပ်ထွေးလိမ်ပွေသာရေသမီးရေပူဆွေးပြာပွေလာရောင်နှင်းတွေ့ခွေမကြုံပေ အပူမိထိန်ကြီးတောက်လောင်နေမတူလားအတူတူပေါ့ဟောလဲဘုရားဟောဒါလဲဘုရားဟောပဲမဟုတ်ဘူးလားကိုင်းစူဇန်အိုဘဲလူသား ဒီနားကဥစဉ်နေနဲ့ဒကာကြီးတွေကစာမတွေ့သေးဘူးဘလောက်တော့နောက်ဆုံးကတဲ့ဗာဂုံတော်ဘုရားရှိခိုးလားဟမ်ဂုံတော်ဘုရားရှိခိုးနောက်ကျောဘုံလားနောက်ကျောဘုံအပေါ်နောက်ကျောဘုံရဲ့ရှေ့ကတဲ့ဂုံတော်ဘုရားရှိခိုးဆိုနောက်ကျောဘုံရဲ့ရှေ့က အချိန်ရွေးမနေနဲ့စာမျက်နှာဘယ်လောက်တော့ဒါရဲ့ဒါရဲ့မဟုတ်တွေ့ပြီလားမတွေ့သေးဘူးတွေ့ပြီကင်ကင်ကင်တရားဥစဉ်များလဲလိုက်ပြီးတော့ဆိုနိုင်အောင်ကဲတစ်ခေါက် ရအောင်ကျက်ပြီးတော့ခဏခဏဆိုးဘာဖြစ်လို့ဟဲ့တတိယအောင်လို့ငါမိုက်သလားလိမ္မာသလားလို့မဟုတ်ဘူးလားမိုက်သလားလိမ္မာသလားလို့သိအောင်မိုက်တယ်လို့သိရင်တော့ငါလိမ္မာအောင်နေမှာပဲဘာကြောင့်လဲမိုက်ရင်ဆင်းရဲတယ်မဟုတ်ဘူးလားလိမ္မာရဲ့ချမ်းသာတယ် အဲ့ဒါသတိရအောင်ထားကြဆိုဒီတော့ဆင်းရဲဖြစ်ပေါ်ခြင်းရဲ့အကြောင်းသမှုရိယသစ္စာလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘဟုတ်ကဲ့လားသူကဘာသစ္စာသမှုရိယသစ္စာနေရောဓသစ္စာဆိုတာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား ပါတယ်တော့အတိဘယ်ကဆင်းရဲချုပ်ငြင်းခြင်းမှန်တရားဟုတ်လားဒီလောက်တောင်ဒုက္ခဆင်းရဲတွေပေါ်နေတဲ့ဘုံဘုံအကြီးမြတ်ဆင်းရဲချုပ်ငြိမ့်တယ်လို့ရှိပါမလားမရှိဘူးဟမ်ရှိပါမလား ရှိတာလားမရှိတာလားရှိပါတယ်ခင်ဗျာဘယ်မှာတွေ့ဘူးတော့အောင်မလဲနင်တို့မသိကြပဲကိုငါဘယ်သားဘယ်သမီးကြောင့်မှငါမစင်ရဘူး gain အဲ့ဒါလည်းမှန်တာပဲအဲ့ဒါပြောတော့ဗောဟဲ့ရှိတယ်လို့ပြောတော့ဗောမဟုတ်ဘူးလားဘယ်သားဘယ်သမီးကြောင့်မှငါမဆင်းရဲဘူးဘာကြောင့်သာသမီးပေါ်တွေ့တာတတ်မဲ့တဲ့တဏှာလောဘငြိမ်းနေလို့မဟုတ်လားအဲ့ဒါတဏှာငြိမ်းရင်ငြိမ်းငြိမ်းတာပေါ့မဟုတ်ဘူးလား ယောဂီတွေတရားအထုတ်လို့ဆိုကြပါစို့15ရက်အရက်20လောက်ရှိတော့ညစာစားခြင်းနဲ့စိတ်များပေါ်သေးလားမပေါ်တော့ညစာစားခြင်းခြင်းကြောင့်ဖြစ်တဲ့ဆင်းရဲရှိသေးလားရှိပါဘူးဗျာညစာတဏှာငြိမ်းတော့ညစာစားရတဲ့ဆင်းရဲမငြိမ်းဘူးလား တဏှာနည်းနည်းငြိမ့်ရင်ဆင်းရဲနည်းနည်းငြိမ့်တယ်တဏှာများများငြိမ့်ရင်ဆင်းရဲများများငြိမ့်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ဆင်းရဲငြိမ့်တဲ့သဘောဆိုတာအမှန်ရှိတယ်မဟုတ်ဘူးလားဘယ်အခါမှဆင်းရဲငြိမ့်တော့တဏှာလောဘငြိမ့်ပြီဆိုရင်ဆင်းရဲငြိမ့်တယ်ဟုတ်တယ်မဟုတ်လား ။ဘာကြောင့်လဲဆိုတော့ဆင်းရဲခြင်းရဲ့အကြောင်းကဘယ်သူလဲ။အဲအကြောင်းတဏှာမရှိတော့ဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်အောင်မလား။မဖြစ်ပါတော့ဆင်းရဲမငြိမ့်မိဘူးလား။အဲဆင်းရဲငြိမ့်တယ်။ဒါကြောင့်အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကនិရောဓသစ္စာသဘောပေါက်လား အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနေရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန်ဟုတ်ကဲ့လားနိဗ္ဗာန်အဲ့တော့တဏှာတပိုင်းတစငြိမ့်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်တပိုင်းတစရမနေဘူးလားရပါဘူးတဏှာဘောတဏှာနဲ့နဲ့ငြိမ့်ရင် နိဗ္ဗာန်နည်းနည်းရတယ်တဏှာများများငြိမ်းရင်နိဗ္ဗာန်များများရတယ်တဏှာအကုန်ငြိမ်းရင်နိဗ္ဗာန်လုံးဝဆိုင်ကြရောမဟုတ်ဘူးလားအဲ့တော့မိုက်ကြမှာလားလိမ်မာကြမှာလားဟဲ့အဲလိမ်မာခြင်းနဲ့ဆိုလို့ရှိရင်တော့ဘာနေရမလဲတဏှာလောဘနေရမယ်ဟုတ်ကဲ့လားများရင်တော့မိုက်ပြီး နော်ဒီတော့ယုံနာနှစ်ပါးခန္ဓာ၅ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကនិရောဓသစ္စာ ဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဟုတ်သလားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်မဂ္ဂင်၈ပါးဖြစ်ပွားလို့မိမိတဏ္ဍမှာအသိတရားတွေအမှန်သိတွေဝင်နေပြီရှိနေပြီဆိုလို့ရှိရင်အမှားသိခေါ်တဲ့ ပုဂ္ဂိုလ်တ attva ဆိုတဲ့အသိရှိအောင်မလားပုဂ္ဂိုလ်တ attva အသိမှမရှိဘူးဆိုလို့ရှိရင်ငါသားငါသမီးငါဇနီးငါခင်မွန်းဆိုတာရှိအောင်မလားမရှိတော့ဘူးအဲ့ဒါလို့ဆိုရင်တွေ့တတ်တတ်မဲ့မှုရှိအောင်မလားမရှိတော့ပါငိမ့်အဲအဆင်းရဲငိမ့်ရောဟုတ်ကဲ့လားဒါကြောင့်မဂ်ကင်၈ပါးကမဂ္ဂသစ္စာဆင်းရဲငြိမ်းကြောင်း ဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားအခုယောဂီတို့ပွားနေတာမေဃသစ္စာပေါ့ဖောင်းနဲ့မှတ်တာလဲမေဃသစ္စာပိန်နဲ့မှတ်တာလဲမေဃသစ္စာကြွားတယ်လှမ်းတယ်ခြားတာလဲမေဃသစ္စာစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်မှတ်တာလဲမေဃသစ္စာပွားနေဟုတ်ကလားကိုင်းလိုက်ဆိုယုံနာနှစ်ပါးခန္ဓာ၅ပါးကခန္ဓာ၅ပါး ဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးခန္ဓာ၅ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားဆင်းရဲအမှန်တရားသို့ ကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကတဏှာ သမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား နာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန်အကြောင်းတဏှာချုပ်ခြင်းကြောင့် အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန် ၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရား ဆိုကဲပြန်ဆိုစာ တော့ဒုက္ခသစ္စာဆင်းရဲမဖြစ်ချင်ရင်ဘာလို့อ่ะသမုဒိယသစ္စာကိုပယ်ခြင်းရင်ဘာလို့อ่ะမေဃသစ္စာကိုပွားရင်ဘာကိုပိုင်းပိုင်းခြားခြားသိလဲဒုက္ခသစ္စာယုံတဲ့နံကို ပိုင်းပိုင်းခြားခြားသိတယ်ပိုင်းပိုင်းခြားခြားသိတော့ဘာကိုပယ်နိုင်တယ်လဲသမုဒိယသစ္စာကိုပယ်နိုင်တယ်သမုဒိယသစ္စာပယ်လိုက်လို့သမုဒိယသစ္စာငြိမ့်သွားတော့ဘာရတယ်လဲဟုတ်ကဲ့လားသစ္စာလေးပါအဲ့လိုအကြောင်းအကျိုးအနေနဲ့ဆက်သွယ်နေသည်နော် အဲ့ဒီအရိယသစ္စာ၄ပါးကို ကိုတွေ့ဉာဏ်နဲ့သိတာကမဲ့ပညာဖို့ပညာဟုတ်ကဲ့လားအဲ့ဒီအရိယသစ္စာ၄ပါးကို ကိုတွေ့ဉာဏ်နဲ့သိတာကမဲ့ပညာဖို့ပညာ ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိတာကဘာပညာလဲဝဒနာပညာဟုတ်ကဲ့လားအဲ့ဒီပညာနှစ်ပါးရအောင်ကျင့်တဲ့အကျင့်ကပညာသိက္ခာပညာအကျင့်ဟုတ်ကဲ့လားသူကဘယ်ပေါ်အခြေခံတယ်လဲဆိုတော့တမာတိသိက္ခာတမာတိအကျင့်ပေါ်အခြေခံတယ် စိတ်တည်ငြိမ်မှသိတာမဟုတ်လားမှန်ပါဗျာမတည်ငြိမ်မဲနဲ့သိလားသိပါဗျာဒါကြောင့်ပညာသိက္ခာဟာဘယ်ပေါ်အခြေခံတယ်လဲအခြေခံတယ်စိတ်တည်ငြိမ်နဲ့တမာရီသိက္ခာကတော့ဘယ်ပေါ်အခြေခံတယ်လဲသီလသိက္ခာပေါ်အခြေခံတယ်သီလစင်ကြယ်မှစိတ်တည်ငြိမ်တယ်ဒီလိုမဟုတ်လား သီလမစင်ကြယ်ရင်စိတ်တည်ငြိမ်မှမလားတည်ငြိမ်ဘူးဒါကြောင့်သီလသိက္ခာပေါ်မှာတမာရိသိက္ခာကအခြေတည်တယ်တမာရိသိက္ခာပေါ်ပညာသိက္ခာကအခြေတည်တယ်ဟုတ်ကဲ့လားအဲ့တော့သုံးမျိုးလုံးအားကောင်းမှုမလိုဘူးလားသီလတမာရိပညာသုံးမျိုးလုံးအားကောင်းအောင်